သာသနာနှစ်2546ခုနှစ်မြန်မာနှစ်1364ခုနှစ်ဘာလာသရင်ကျွလဘယ်နှစ်ရက်တော့14ရက်ဆိုတော့ အဖိတ်ပေါ့နော်နှစ်ပြန်ကြတော့လာပြည့်သရင်ကျွလာဇန်14ရက်ခရစ်နှစ်2000ခုအောက်တိုဘာလ20ရက်တနင်္ဂနွေနေ့ဒါနသီလဘာဝနာကုသတရားတွေပွားများအထောက်ကြတယ်အဲ့ဒါလိုဒါနကုသသီလကုသဘာဝနာဘာဝနာကုသတွေ ပြုစုစည်းဘူးပွားများအားထုတ်နိုင်တာဘာကြောင့်လဲဒါနပြုနိုင်တယ်သီလစောင့်ထိန်နိုင်တယ်ဘာဝနာတရားပွားများအားထုတ်နိုင်တယ်အဲ့ဒီကုသိုလ်တွေဘာကြောင့်လုပ်နိုင်တာလဲ သီလသီလ၆တွေဆောင်ထိန်တာရှေးဘဝကကံနဲ့ဆိုင်သလားဘာဝနာအားထုတ်တော့ရှေးဘဝကံနဲ့ဆိုင်လားဘာဖြစ်လို့ဒီကဘုန်းကြီးကပြောတယ်တတ္တာတရားရှိလို့တဲ့ တတ္တတရားရှိလို့ဒါနာပြုနိုင်တယ်တတ္တတရားရှိလို့သီလစောင့်ထိန်နိုင်တယ်တတ္တတရားရှိလို့ဘာဝနာတရားပွားများအထောက်နိုင်တယ်ဟုတ်လားဟောအခုတော့လည်းဟုတ်တော့ပြန်ပြီတတ္တာဆိုတာလက်နဲ့တူတယ်မဟုတ်လားမှန်ပါဗျာယုံကြည်မှု ယုံကြည်မှုကယုံကြည်မှုတရားတရားကလည်းနဲ့တူတယ်တဲ့ယုံကြည်ပြီဆိုလို့ရှိရင်ကိုယ်နှုတ်နှလုံးစောင့်သုံးနိုင်တယ်ယုံကြည်ပြီဆိုလို့ရှိရင်ဘာဝနာတရားပွားများနိုင်တယ်ဒီလိုမဟုတ်လားအဲ့ဒါကြောင့်အဲ့ဒီအကြောင်းကြောင့်အကျိုးဖြစ်တဲ့အကျိုးဖြစ်တယ်ဆိုရယ်ကံကံရဲ့အကျိုးတရားကို ယုံကြည်တဲ့သရတရားနဲ့ရှင်တဲ့ပညာကိုကာမတက္ကတာသမ္မာဒိဋ္ဌိလို့ခေါ်တယ်သရတရားနဲ့ရှင်တဲ့ပညာကိုကာမတက္ကတာသမ္မာဒိဋ္ဌိကိုလှုပ်တဲ့အမှုဒီပင်လည်းကိုဥစ္စာပဲလို့ အမှန်တိုင်းနားလည်သိမြင်ယုံကြည်မှုအမှန်တိုင်းနားလည်တာကပညာပေါ့နားလည်တဲ့အတိုင်းယုံကြည်တာကတတ္တာပေါ့ဒါကြောင့်ယုံကြည်မှုတရားနဲ့ရှင်တဲ့ပညာမိမိပြုလုပ်တဲ့အလုပ်သီးသားလည်းမိမိရဲ့ကိုယ်ပိုင်ဥစ္စာပဲလို့ အမှန်တိုင်းသဘောပေါက်နားလည်သိမြင်ပြီးတော့ယုံကြည်တာကမ္မတက္ကတာကမ္မဒိဋ္ဌိဒါကြောင့်အဲ့ဒီကမ္မတက္ကတာသမ္မာဒိဋ္ဌိကိုမူလသမ္မာဒိဋ္ဌိလို့ခေါ်တယ်အမြင့်အရင်ကြတဲ့သမ္မာဒိဋ္ဌိအခြေခံကြတဲ့သမ္မာဒိဋ္ဌိ အဲ့တော့သမ္မာဒိဋ္ဌိဆိုတာဒီနေရာမှာပညာကို ပြောတာသို့တော်လည်းပဲတတ္တာပါတယ်ယုံကြည်မှုမပါဘဲနဲ့ဒီပညာဖြစ်ပါမလားမဖြစ်ဘူးပညာယုံကြည်မှုပါလို့သင်ပညာဖြစ်တာဒါကြောင့်မလို့ကမ္မတက္ကတာသမ္မာဒိဋ္ဌိဆိုရင်ကံကံရဲ့အယုဒ္ဓရာကိုယုံကြည်မှုနဲ့ရှင်တဲ့ ပညာယုံကြည်မှုနဲ့ရှင်တဲ့ပညာဒါကိုမူလသမာဓိဋ္ဌိလို့ခေါ်တယ်ဘင်္ဂါတွေဖွင့်အောင်မထမရနော်ဘုန်းကြီးလည်းအိုက်တယ်ယောဂီတို့လည်းအိုက်မှာပဲဖွင့်တာကောင်းသလားမဖွင့်တာကောင်းသလား အမေထောက်ခံလိုက်ကြတာနော်နောက်မူလသမ္မာဒိဋ္ဌိပြီးတဲ့အခါကျတော့ဇာနာသမ္မာဒိဋ္ဌိဝိပဿနာသမ္မာဒိဋ္ဌိမေဃသမ္မာဒိဋ္ဌိဖလားသမ္မာဒိဋ္ဌိ ဇာနာတမ္မာဒိဋ္ဌိဆိုတာသမထကမ္မထအားထုတ်လို့ရတဲ့ဇံအဲ့ဒီဇံနဲ့ရှင်တဲ့ပညာကိုဇာနာတမ္မာဒိဋ္ဌိခေါ်တာဝိပဿနာတမ္မာဒိဋ္ဌိဆိုတာတော့ဝိပဿနာဉာဏ်ပေါ့ယုတ်သဘောနန္တဘောသိတဲ့ပညာ အဲ့ဒါဥပဒနာသမ္မာဒိဋ္ဌိမေဃသမ္မာဒိဋ္ဌိဆိုတာကတော့မဲ့ညာပေါ့အရိယသစ္စာ၄ပါးထိုးထွင်းသိတဲ့ပညာမဲ့ညာဖလသမ္မာဒိဋ္ဌိဆိုတာဖိုလ်စိတ်ထဲမှာပါတဲ့ပညာဖိုလ်ညာပေါ့ အဲ့ဒါသမ္မာဒိဋ္ဌိ၅မျိုးမူလသမ္မာဒိဋ္ဌိဇာနာသမ္မာဒိဋ္ဌိဝိပဒနာသမ္မာဒိဋ္ဌိမေဃသမ္မာဒိဋ္ဌိဖလသမ္မာဒိဋ္ဌိအဲ့ဒါဘယ်ဟာဟာ အရင်ကအကြဆုံးလဲမူလသမ္မာဒိဋ္ဌိဆိုတာ အဲ့ဒါကိုကာမတက္ကတာတမ္မာဒိဋ္ဌိလို့ခေါ်တယ်လေကာမတက္ကတာတမ္မာဒိဋ္ဌိကာမကိုလှုပ်တဲ့အလုတ်သီးတာလဲတက္ကတာမိမိဥစ္စာပဲလို့တမ္မာအမှန်တိုင်းဒိဋ္ဌိသိမြင်တဲ့ပညာအဲ့ဒီပညာနဲ့ရှင်တဲ့ယုံကြည်မှုတတ္တာ လူရင်းကတော့ကံကံရဲ့အကျိုးဘုသဘောပေါက်နားလဲတဲ့အသိဉာဏ်နဲ့သူနဲ့ရှင်တဲ့တတ္တာယုံကြည်မှုဒီတော့အဲ့ဒီယုံကြည်မှုတတ္တာရှိပြီဆိုလို့ရှိရင်လက်ရှိတဲ့လူလိုပဲယုံကြည်မှုတတ္တာမရှိတဲ့လူကတော့လက်ပြတ်နေတဲ့လူလိုပဲ အဲ့ဒီမူလတမ္မာဒိဋ္ဌိခေါ်တဲ့ကံကံရဲ့အကျိုးတရားကိုယုံကြည်တဲ့ယုံကြည်မှုရှိပြီဆိုလို့ရှိရင်ကိုလှုပ်တာဟာကိုယ့်အတွက်ပဲကိုယ်ဥစ္စာပဲလို့သိတော့ငါကောင်းတာလုပ်ရင်ငါကောင်းတဲ့ဥစ္စာရမယ်ဆိုးတာလုပ်ရင်ဆိုးတဲ့ဥစ္စာရမယ်အဲ့ဒါလို့သဘောပေါက်တော့ ဆိုးတဲ့ဥစ္စာ မရခြင်းကောင်းတဲ့ဥစ္စာသာရခြင်းတဲ့အခါကျတော့လောက်တာကဘာပဲလုပ်မလဲကောင်းတာပဲလုပ်မယ်တဲ့အဲကောင်းတာပဲလုပ်တဲ့အခါကျတော့ကောင်းတဲ့လုပ်တွေကဒါနသီလဘာဝနာဝေယောစအပ္ပဇာနာပဋိဒါနပတ္တနုမောရဏဒိဋ္ဌိစုကမ္မဓမ္မသဝနာဓမ္မဒေသနာဒါန စွန်ကြဲပေကံလူဒါနာသီလကိုယ်နဲ့နှုတ်ပြကင်းအောင်ဆောင်စည်းထိန်းသိမ်းတာဘာဝနာမိမိတဏ္ဍာ၌ဖြူစင်သောစိတ်များဖြစ်ပေါ်အောင်လေ့ကျင့်ပွားများအားထုတ်တာဘာဝနာပြီးတော့ပါအပ္ပဇာယနာဘာလဲပြီးတော့ပြီးတော့ ဟမ်ဟိုးနောက်ဆုံးကတရားနာပရိသတ်ကလက်ကြီးထောက်လို့อืมနေ့စဉ်တရားလာနာတဲ့သူနေ့စဉ်မလက်ထောက်နာသလားမသိပါဘူး ပဋိဒါနမိမိပြုသောကုသိုလ်ကိုသူတစ်ပါးအမျှပေးဝေခြင်းပတ္တာနုမောရဏသူတစ်ပါးကုပြုသောကုသိုလ်ကိုဝမ်းမြောက်နှုမောတာရိခေါ်ခြင်းဓမ္မတဝနာသရောကောင်းတရားနာကြားခြင်းဓမ္မဒေသနာသရောကောင်းတရားဟောကြားခြင်းဒိဋ္ဌိစုကာမ လက်ရှိတဲ့လူဟာလိုချင်တာကို ယူနိုင်ကြိုင်နိုင်တယ်လို့ယုံကြည်မှုတရားတရားရှိတဲ့လူဟာအဲ့ဒီ10မျိုးလုံး သူလုံးနိုင်တယ်အဲ့ဒီ10မျိုးလုံးသူ လုံးလို့ရှိရင်သူ့မှာကောင်းတာတွေသူ့ဥစ္စာဖြစ်မလားဆိုးတာတွေသူ့ဥစ္စာဖြစ်မလားကောင်းတာတွေသူ့ဥစ္စာဖြစ်မယ်ဒါကြောင့် ယုံကြည်မှုတရားတရားရှိတဲ့ပုဂ္ဂိုလ်ဟာလက်နဲ့တူတယ်တဲ့ယုံကြည်မှုတရားတရားမရှိတဲ့လူဟာလက်ပြတ်နေတဲ့လူနဲ့တူတယ်ယောဂီတို့လက်ရှိကြလားရှိပါပါဗျာမမပြတ်ဘူးလားမပြတ်ပါဘူးဗျာသိကြရဲ့သိကြပါဗျာอืมဒီကနေ့ အာယုံစွမ်းလူဒန်းနဲ့နေစွမ်းလူဒန်းနဲ့အလှရှင်နေသူတို့မှာလက်ရှိနေသလားလက်ပြနေသလားလက်ရှိပါဗျာလက်ရှိနေတဲ့အတွက်ဒါနပြုတော့အဲ့ဒီဒါနကြောင့်သူတို့ရသင့်တဲ့ကောင်းကျိုးမရပေဘူးလားအဲ့တော့အဲ့ဒီကောင်းကျိုးတွေဟာသူ့ဥစ္စာသူတို့ဥစ္စာပဲမဟုတ်လားကောင်းတာတွေရတယ် ထို့တူပဲယုံကြည်မှပဲသီလလည်းဆောင်ထိန်နိုင်တာမဟုတ်လားသီလဆောင်ထိန်တယ်ဆိုတာအပြစ်မကင်းတာတွေမပြုလုပ်မိအောင်ဆောင်စည်းထိန်သိမ်းခြင်းအပြစ်မကင်းတာတွေမပြောမိအောင်ဆောင်စည်းထိန်သိမ်းခြင်းကာယကံနဲ့ဝစီကံကိုဆောင်စည်းထိန်သိမ်းတယ်ဟုတ်တယ်မဟုတ်လားမဆောင်စည်းမထိန်သိမ်းဘူးဆိုလို့ရှိရင် အပြစ်မကင်းတာတွေလှုပ်မိလိုက်မယ်အပြစ်မကင်းတာတွေပြောမိလိုက်မယ်အပြစ်မကင်းတာတွေလှုပ်မိပြောမိရင်အဲ့ဒါကောင်းတာတွေလားမကောင်းတာတွေလားမကောင်းတာတွေလှုပ်မကောင်းတာတွေပြောပြီဆိုတော့ကိုယ်ဥစ္စာကဘာတွေရမလဲမကောင်းတာတွေရမယ်အဆိုးတွေပဲရအဲ့ဒီအဆိုးတွေမရအောင်အဆိုးတွေမပြုတ်မိအောင်အပြစ်မကင်းတာတွေ အပြစ်မကင်းတဲ့အလုပ်တွေရှောင်နေစောင့်စည်းထိန်သိမ်းနေအပြစ်မကင်းတဲ့အပြောတွေရှောင်နေစောင့်စည်းထိန်သိမ်းနေဒီလိုမဟုတ်လားအဲ့ဒါအဲ့ဒါလို့စောင့်စည်းထိန်သိမ်းတာဟာဘာရှိမှပဲစောင့်စည်းထိန်သိမ်းနိုင်ယုံကြည်မှုရှိမှပဲစောင့်စည်းထိန်သိမ်းနိုင်တယ်ဟုတ်တယ်မဟုတ်လားအဲ့တော့အဲ့လိုစောင့်စည်းထိန်သိမ်းပြီဆိုတော့ အပြစ်မကင်းတာတွေမလုံးမိမပြောမိအပြစ်ကင်းတာတွေပဲလုံးမိပြောမိတော့ကိုရမှာကဘာတွေလဲကောင်းကျိုးတွေကိုရတဲ့ဥစ္စာတွေကအကောင်းတွေပဲရမယ်အကောင်းတွေပဲရမယ်အဲ့ဒီအကောင်းတွေရတာဟာသရာလက်နဲ့ယူလို့ရတာမဟုတ်လားမှန်ပါဗျာသရာလက်မရှိရင်ရပါမလားမရပါဘူးဗျာရဘူးနောက်တစ်ခါဘာဝနာတရားပွားများအထုတ်တော့ကော မယုံကြည်ပဲနဲ့အာထုလို့ရမလားမရပါဘူးဗျာယုံကြည်မှပဲအာထုလို့ရသူများ အာထုလို့မလို့ငါတို့လည်းပဲသူများလိုပဲအထုံးဥမပဲလူအများအချီးမွမ်းခံရအောင် ဆိုပြီးတော့အထုပ်တာမျိုးရော မရှိနိုင်ဘူးလားရှိနိုင်ပါဘူးခင်ဗျာအဲ့ဒါလိုများအထုပ်ရင်တော့ သူ့မှာကောင်းကျိုးဆိုးကျိုးဘာရမလဲဟမ်ဘာရမလဲရိုးရိုးသေးသေးအာထုတ်ရင်တော့ကုသိုလ်မဖြစ်ဘူးလားအဲ့တော့ဘာရရိုးရိုးသေးသေးအာမထုတ်ဘဲနဲ့သူများလှုပ်လို့တာလှုပ်ရတဲ့စိတ်ထဲကတနှုံနှုံနဲ့ငါနဲ့နော်အိမ်ကအလုပ်တွေတော့ပြက်ကုန်ပါပြီ အဲသူများလှုပ်လို့တော့ငါလားလှုပ်လိုက်ရတယ်ဟဲ့မလှုပ်ရင်အကဲ့ရခံမှာစိုးလို့ခက်လိုက်တာနော်နဲ့လူလေကောင်ထိုင်းပြီးတော့မျက်စိမိတ်ပြီးအဲ့ဒါတွေးနေရင်ဟောဟမ်ဘာတွေရမလို့ဒါပဲရမှာပေါ့မနောကအကုသိုလ်တွေမဟုတ်လားမှန်ပါဗျာမနောကအကုသိုလ်အပြစ်ကြီးတယ် ဒီတော့မြတ်စွာဘုရားလက်ထက်ကသထေသတယောက်အရှင်ကစ္စည်းကိုမြင်တော့အရှင်ကစ္စည်းကတိတ်ချောတယ်ဆိုပါလားအရှင်ကစ္စည်းမထီရအရှင်ကစ္စည်းမြည်ရန်တဲ့စိတ်ထဲကငါဒကမများဒီဘုန်းကြီးလောက်ချောဘလောက်ကောင်းမလဲလို့သူစိတ်ထဲဖြစ်တယ်တဲ့ပြီးတော့တခါဖြစ်သေးတယ် ဘလို့ဖြစ်လဲဆိုအိုးဒီဘုန်းကြီးများငါတက္ကမဖြစ်ဘလောက်ကောင်းမလဲချောလို့သူကဘာမှနှုတ်ကလည်းပြောရတာမဟုတ်လက်ကလည်းမလုပ်ရတာမဟုတ်စိတ်ကအဲ့လိုလေးမနိုင်လို့ဖြစ်သွားတာအဲ့လိုဖြစ်သွားတာတထေသာအဲ့ဒါနဲ့ချက်ချင်းကိုအမျိုးသမီးဘဝရောက်သွားတာ ယောက်ျားစင်တွေကအမျိုးသမီးဖြစ်သွားမိန်းမဖြစ်သွားတော့ဘာကံတော့မနောကံဟုတ်ကဲ့လားမနောကံနှုတ်ကပြောလက်ကလှုပ်သည်အထိမရောက်သေးဘူးနော်ဒီတော့မနောကံကအပြစ်မကြည့်ဘူးလားမကြည့်ပါဘူးခင်ဗျာအဲအဲ့ဒါကြောင့် သူများလှုပ်လို့လူချီးမွမ်းခါရအောင်အကဲလောင်လာပြီးအာထုတ်ပြီးလူလေကောင်ရောက်တာနဲ့ရှောက်ပြီးဟိုတွေးဒီတွေးဆိုလို့ရှိရဲ့နော်ဆိုကြိုးတွေပဲရမှာပဲဟုတ်လားဒါကြောင့်မလို့ဘာဝနာတရားပွားများအားထုတ်တာလဲယုံကြည်မှုတရားတရားရှိမှပဲအားထုတ်လို့ရတယ်အားထုတ်မှပဲတတိသမารိညာဏရတယ် ဝိပဿနာတတိဝိပဿနာမာတိဝိပဿနာဉာဏ်ဖြစ်နိုင်ရင်မဉဏ်ဖူဉဏ်အထိရမယ်အဲ့ဒီကောင်းကျိုးတွေဟာမိမိဥစ္စာတွေပဲအဲ့ဒီကောင်းကျိုးခေါ်တဲ့မိမိဥစ္စာတွေရအောင်မိမိဘာနဲ့ယူလိုက်တာလဲအဲသရာနဲ့ယူလိုက်တာထို့အတူပဲတခြားတခြားပုံညာကရိယာဝတ္ထုတွေ ဝေယဝစ္စအပ္ပဇာယနာပဋိဒါနာပတ္တနုမောရဏဓမ္မသဝနာဓမ္မဒေသနာဒိဋ္ဌိစုကာမကုသိုလ်ဝေယဝစ္စဆောင်ရွက်တာလဲဆိုဆောင်ရွက်တယ်ဆိုလဲသရာတရားရှိမှဆောင်ရွက်ဖြစ်တာပေါ့တကားယူသေးတိုက်သူကိုယူသေးတယ်ဆိုတော့ကလည်းပဲသရာတရားမရှိဘဲနဲ့ယူသေးပါမလားယူသေးပါဘူးယူသေးပါဘူးနောက် ပฏิဒါနမိမိကုသိုလ်ကိုအမျှပေးဝေတယ်ဆိုတာကလည်းပဲငါကုသိုလ်ကို အများသိလို့ဝမ်းသာရင် သူတို့လည်းကောင်းကျိုးချမ်းသာတွေရတယ်လို့ယုံကြည်မှပဲအမျှဝေတာမဟုတ်လားတခါပတ္တနုမောဒနာသူတစ်ပါးတည်းပြည့်ရကုသိုလ်ကိုဝမ်းသာတယ်ဆိုတာကလည်းပဲမယုံကြည်ပဲနဲ့ဝမ်းသာပါမလားယုံကြည်လို့ဝမ်းသာတာဓမ္မသဝနာ တရားနာတယ်တဲ့တရားနာတာကတော့မယုံကြည်လဲလာလိုက်နာလို့ရထမရဲ့ဟမ်မရဘူးလားဟုတ်ကဲ့လားဟန်ဆောင်ပါဇံလာပြီးတော့သူများလူကြားကောင်းယုံလူချီးမွမ်းခံရအောင်လာပြီးနာရရတယ်လား ဩဟိုရင်တော့ဝေယဝိဇ္ဇယောဂီတွေတော့နေ့တိုင်းရွရတယ်သရတရားရှိသူသည်ပါတယ်တော့ ဒါသူတို့နေ့စဉ်ရွတ်တာဖျားဝတ်တက်ပြီးလို့ရှိရင်ကိုကိုကိုတရားတရားရှိလားမရှိလားလို့စစ်ဆေးအောင်လို့အင်္ဂုတ္တရနိကေတိဋ္ဌာနာသုတ်ဒေသနာတော်တဲ့အဲ့ဒါသူဒေသနာတော်ရင်းအတိုင်းဘာသာပြန်ပေးထားတာမှန်မိကြလားမှန် gain ဒီပရိသတ်ပါချပေးလိုက်အောင်မနဲ့ဒူပါရဲ့ဟုတ်ကဲ့လားမှန်ပါဗျာ gain ဆိုသရာတရားရှိသူသည်သရာတရားရှိသူသည်သူတော်ကောင်းတရားကိုနာကြားလိုစိတ်ရှိသည်သူတော်ကောင်းတရားကိုနာကြားလိုစိတ်ရှိသည်သို့ အကျင့်သိက္ခာနှင့်ပြည့်စုံသောသူတို့ကို တွေ့ဆုံလိုဖူးမြော်လိုသောစိတ်ရှိသည်အကျင့်သိက္ခာနှင့်ပြည့်စုံသောသူတို့ကို တွေ့ဆုံလိုဖူးမြော်လိုသောစိတ်ရှိသည် ကျဲပေကံလှူဒန်းလိုသောဒါနစေရနာထက်သန်သည်စွန့်ကျဲပေကံလှူဒန်းလိုသောဒါနစေတနာထက်သန်သည် ၅တရားရှိတဲ့လူရဲ့လက္ခဏာ၃ပါးတဲ့ဒီလက္ခဏာ၃ပါးတွေ့ရဖြင့်ဒီပုဂ္ဂိုလ်ယုံကြည်မှုတရားတရားအပြည့်ရှိတဲ့ပုဂ္ဂိုလ်ပဲလို့သိရတယ်တဲ့။ကဲပြန်ဆိုပါတရားတရားရှိသူသည် ရာတရားရှိသူသည်သူတော်ကောင်းတရားကိုနာကြားလိုသောစိတ်ရှိသည်လို့အဲ့လိုရေးလိုက်ဓမ္မစကားချော်တယ်ဟိုအကျဉ်းချုံလိုက်တော့စကားမချော်ဘူးတော်လေးထက်နာကြားလိုသောစိတ်ရှိသည်ဟုတ်ကဲ့လားသရာတရားမရှိသူသည်သ သူတော်ကောင်းတရားကိုနာကြားလိုသောစိတ်မရှိပေသရာတရားမရှိသူသည်သူတော်ကောင်းတရားကိုနာကြားလိုသောစိတ်မရှိပေသရာတရားမရှိသူသည် ကျင့်သိက္ခာနှင့်ပြည့်စုံသောသူတို့ကိုတွေ့ဆုံလိုဖူးမြော်လိုသောစိတ်မရှိပေအကျင့်သိက္ခာနှင့်ပြည့်စုံသောသူတို့ကိုတွေ့ဆုံလိုဖူးမြော်လိုသောစိတ်မရှိပေ ပေကံလှူဒန်းလိုသောဒါနစေတနာမထက်တံပေဝိယောဇယောဂီတွေညနေ6နာရီ ဘုရားတက်ပြီးတဲ့အခါသူတို့အဲ့ဒါအဲဘုရားတက်ပြီးတော့မဟုတ်ဘုရားတက်ပြီးတော့သူတို့မေတ္တာဘာဝနာပွားရတာမေတ္တာဘာဝနာသူတို့45မိနစ်လောက်ပွားဖို့အချိန်ရမေတ္တာဘာဝနာပွားပြီးတဲ့အခါကျတော့အဲဒါဆိုရဣမယဓမ္မာနုပြီးတော့ဒါဆိုရသူတို့အဲ့ဒါဆိုတဲ့အခါဘုန်းကြီးကနားထောင်လို့သိကောင်းတာပဲ သူတို့ဆိုကြတာဒီတိဋ္ဌာနာတုတ်ဒီဒေသနာနာသူတို့ဆိုတာနားထောင်လို့သိကောင်းတာနားထောင်လို့သိကောင်းတာဘာကြောင့်လဲဒါဘောသရာတရားကြီးလို့မဟုတ်ဘူးလားမရှိမရှိရင်ပြဘာတွေလျှောက်ဆိုးနေမလဲမသိဘူးနားကြီးလိုက်တာလို့ပြောမှာပေါ့မဟုတ်လားဒီတော့ သူတော်ကောင်းတရားဆုတောင်းနိုင်သူတော်ကောင်းတို့နှင့်သာ တွေ့ကြုံဆုံစည်းပညာရှိသူတော်ကောင်းတို့နှင့်သာတွေ့ကြုံဆုံစည်းဗါလဲ တော်ပါပြီတော်ပါပြီအဲ့ဒါရှေးရှေးသောဖရာအလောင်းတော်ကောင်းတို့တောင်းနေစုတဲ့ဒီရံပတ္တိသူနေဒီရံဒီရေနသဟတံဝတိဒီရေနလပတံလပံတံကရေတံစရောစီရေသူရဲ့ပြောင်းမြန်ကဘာလံနပတ္တိနတုနေ ဘာလေနနာသဟတံဝတိဘာလေတံနံလပတံလပံနာကရေနာသရောစီဘာလံနပတေနာတုနေဘာလံလူမိုက်ကိုနပတေမတွေ့မမြင်ရပါလို့ဘာလံလူမိုက်ပြောတဲ့စကားကိုလည်းနာတုနေမကြားရပါလို့ ဘာလေနလူမိုက်နဲ့နသဟသံဝတိအတူတကွမနေထိုင်ရပါလို့ဘာလေနလူမိုက်နဲ့အန်လာပတန်လာပံစကားပြောဆိုခြင်းကိုလည်းနကရေမပြုရပါလို့တန်စထိုလူမိုက်ပြောတဲ့စကားကိုလည်းနရောစရီမနဲ့သက်ရပါလို့လူမိုက်နဲ့မတွေ့ဆုံရပါလို့လူမိုက်ပြောတဲ့စကားမကြားရပါလို့ လူမိုက်နဲ့မပေါင်းသင်းမဆက်ဆံရပါလို့လူမိုက်နဲ့စကားမပြောရပါလို့လူမိုက်ပြောတဲ့စကားကိုလည်းမနှစ်သက်ရပါလို့ကိုယ်အသိဉာဏ်ကချော်သွားရင်လူမိုက်ပြောတဲ့စကားသွားနှစ်သက်မိပြီဆိုလို့ရှိရင်နော်ငါးပါးမကသံဃာစင်မှာမှောက်ပြီပေါ့မဟုတ်ဘူးလားသံဃာစင်မှာမှောက်ပြီ အဲ့ဒါရဲ့နောက်ကဒီရန်ပညာရှိသူတော်ကောင်းကိုပတ်သေးတွေ့လို့ကြုံလို့ဆုံလို့ရပါလို့ဤတွေ့မြင်ရပါလို့ဤဒီရန်ပညာရှိသူတော်ကောင်းပြောတဲ့စကားကိုသူ့နေနာကြားရပါလို့ဤဒီရေနပညာရှိသူတော်ကောင်းနဲ့သဟတံဝတေအတူတကွဆက်ဆံပေါင်းသင်း၍နေထိုင်ရပါလို့ဤ ဒီရေနပညာရှိသူတော်ကောင်းနဲ့အံလပတန်လပစကားပြောဆိုခြင်းကိုကရေပြုရပါလို့ဤတင်စထိုသူတော်ပညာရှိသူတော်ကောင်းပြောတဲ့စကားကိုလည်းရောစီနှစ်သက်ရပါလို့ဤအဲ့ဒီကနောက်အပိုက်ကိုဘုန်းကြီးကဘာသာပြန်ထတာရှင်းရှင်းပေါ့ ပညာရှိသူတော်ကောင်းတို့နှင့်သာတွေ့ကြုံဆုံးစည်းပေါင်းသင်ဆက်ဆံရ၍ပညာရှိသူတော်ကောင်းတို့ခေါ်ပြောသောတရားမှန်စကားမှန်ကိုနာခံမှတ်သားရသဖြင့်ပညာရှိသူတော်ကောင်းတို့ကျင့်ကြံနေထိုင်ကြသည့်အတိုင်းဆင်းရဲငြိမ်းချမ်း အကျင့်ကောင်းအကျင့်မှန်တို့ကိုကျင့်ကြံပွားများကြိုးစားအထောက်နိုင်ရသဖြင့်သူများတော့ဒီဆုတောင်းကြိုက်မကြိုက်မသိဘူးဘုန်းကြီးကတော့သိကြိုက်တာပဲဟုတ်ကဲ့လားအာဇောတိကတို့လိုပေါ်ပြဝရပါယလို့ဤဥမ္မာဒဏီတို့လိုချောလာပါယချောရလှရပါလို့ဤမပါပဲပဲမချောက်ဘူးလား တခါတရံကြတော့ပြိဿအခြေအနေကြည့်ပြီးဘုံညာဟိုအပူလေးထည့်လိုက်သေးတယ်ပြိဿထဲမှာဟိုလိုလူဒီလိုလူတွေပါတယ်လို့စိတ်ကထင်ရဟိုလိုထည့်တယ်ဘယ်လိုထည့်လဲဆိုတော့ပညာရှိသူတော်ကောင်းတို့ဟောပြောသော စကားမှန်တရားမှန်တို့ကို နာခံမှတ်သားနိုင်သောအခြေခံအသိဉာဏ်ရှိကြပါကုန်သည်ဖြစ်၍လို့ထဲတယ်။ဘာလို့ထဲတာကိုကိုကိုသိအထင်ကြီးပြီးတော့သူများကိုဘာမှမဟုတ်ဘူးထင်နေတဲ့လူတွေအဲ့ဒီလူတွေကပညာရှိသူတော်ကောင်းစကားအကောင်းထင်မှမလားထင်ပါဘူးဗျာအဲ့ဒါသူတို့ညံမမိလို့ပေါ့ အဲသူတို့ညံမိဖို့လိုတယ်မဟုတ်လားဟဲ့အဲဒါကြောင့်အပူလေးထည့်ပေးတယ်ပညာရှိသူတော်ကောင်းတို့ဟောပြောသောတရားမှန်စကားမှန်တို့ကိုနာခံမှတ်သားနိုင်သောအခြေခံအသိဉာဏ်ရှိကြပါကုန်သည်ဖြစ်၍မကောင်းဘူးလားအကုန်လုံးကောင်းနော်အကုန်လုံးကောင်းဒီတော့ အဲ့ဒါလို့ဆူတောင်းနေတာတော့ဟုတ်ပြီသူတော်ကောင်းတရားဆိုတာဘယ်ဟာလဲသူတော်ကောင်းဥစ္စာဆိုတာဘယ်ဟာလဲအဲ့ဒါတော့သိလို့လားတတ္တာတတိဟိရိဥတ္တပတတ္တာယုံကြည်မှုတတိကုသိုလ်တရားတွေတရိယာနေမှုဟိရိမကောင်းမှုပြုလို့အမှားရှက်မှု ဥဒ္ဒပမကောင်းမှုပြုလို့ရမှာကြောက်လန့်မှုဘယ်နှပါတော့တုဒ္ဒအပြစ်ကင်းတဲ့အကြာမြင်ဘဟုတုဒ္ဒစာကစွန့်ကြဲပေကံလှူဒန်းခြင်းစာကနဲ့ဒါနအဓိပ္ပာယ်အတူတူပဲစွန့်ကြဲပေကံလှူဒန်းခြင်း တတ္တတတိဟိရိဝတ္တပဘဟုတုတ္တဝီရိယကုသိုလ်ကောင်းမှုတို့ကိုကြိုးစားအထောက်ခြင်းပညာအသည့်အလိမ်မှာပညာကစပြီးတော့ဝိပဿနာပညာမဲ့ဖို့ပညာအထိပေါ့ပညာအသည့်အလိမ်မှာပညာဆိုတာအကောင်းဆုံးအကြောင်းကျိုးခွဲခြားဝေဖန်သိတယ် အမှားအမှန်ခွဲခြားဝေဖန်သိတဲ့ပညာပေါ့အဲ့ဒါတော့ဘယ်နှခုတော့ပါပါတယ်စာစာစာကမပါဘူးစာကမပါဘူးသတ္တာသတိဟိရိဥဒ္ဒပါဘဟုတုဒ္ဒဝိရိယပညာစာကမပါဘူးပါပါတော့ ပတ္တာတတိဣရိဥတ္တပဘဟုတုဒ္ဒဝိရိယပညာပါတော့အဲ့ဒါသူတော်ကောင်းတရား9ပါးသူတော်ကောင်းဥစ္စာ9ဖြာဟုတ်ကဲ့လားတတ္တာကယုံကြည်မှုယရဏသုံးပါးကံကံရဲ့အကျိုးတရားယုံကြည်မှုတတိက ကုသိုလ်ကောင်းမှုတို့ကိုတရိယာမှုဒါနသီလဘာဝနာမမေ့တာပေါ့ဟိရိကဥတ္တပကတုတကအပြစ်ကင်းတဲ့အကြာမြင်ဘ ਹੁ တုတဟုတ်ကဲ့လားနောက်ဝီရိယ ကုသိုလ်တရားတို့ကိုကြိုးစားအထုတ်ခြင်းဒါနာတိဖို့ကြိုးစားအထုတ်တယ်သီလဆောက်တည်ဖို့ကြိုးစားအထုတ်တယ်ဘာဝနာပွားများဖို့ကြိုးစားအထုတ်တယ်ဝေယဝိသဆောင်ရွက်ဖို့ကြိုးစားအထုတ်တယ်တရားနာဖို့ကြိုးစားအထုတ်တယ်တရားဟောဖို့ကြိုးစားအထုတ်တယ်စသည်ဟုတ်ကဲ့လားကုသိုလ်တရားတွေပြုလုပ်ဖို့ကြိုးစားအထုတ်တယ်ဝိရိယပညာ အကြောင်းကျိုးအကောင်းဆုံးခွဲခြားဝေဖန်တတ်တဲ့ပညာကသတုဝိပဿနာပညာမေဖို့ပညာအထိဟုတ်ကဲ့လားအဲ့ဒါသူတော်ကောင်းဥစ္စာခုနှစ်ဖြာနော်အဲ့ဒီထဲမှာသူတော်ကောင်းဥစ္စာခုနှစ်ဖြာဆိုတော့ဒါနတို့သီလတို့မပါဘူးနော် မှားရလားဟမ်ဘယ်မနှုတ်ဟုတ်ပါတယ်ဒီလောက်ပြောတော့သဘောပေါ်သွားပြီနော်အဲ့ဒါဒါပြောခြင်းလို့ဟိုဟာပြောတာသိလားသိပါပါဒါပြောခြင်းလို့ဟိုဟာပြောတာဆိုတော့ဘာပြောတာ သူတော်ကောင်းတရားမှာဒါနသီလတိုက်ရိုက်စကားအနေနဲ့မပါတော့လဲပဲတတ္တာပါခြင်းကြောင့်ဒါနသီလပါပြီးသားဖြစ်တယ်လို့သိစေခြင်းနဲ့အတွေ့သရတရားဟာလက်နဲ့တူတယ်ဆိုပြီးပြောတာမဟုတ်ဘူးလားဒါပြောရင်လို့ဟိုဟာပြောတာ အဲဟိုကအရင်ပြောလိုက်တော့ဒါကြတော့ရှင်းမသွားဘူးလားရှင်းပါပါပြောเสียတော့မလို့တော့နော်ပါပါလဲသူတော်ကောင်းတရားတတ္တာဆိုတာတတိ ဟိရိနေပါနေပါဟိရိလားဟိရိလားသိကြရဲ့လားအဲဩတ္တပကသုတ္တက ထရေတောက်ဖို့ဘဟုတုဒဖဲရိုက်ဖို့ဘဟုတုဒဓမြတိုက်ဖို့ဘဟုတုဒရှိတာမဟုတ်ဘူးနော်ပါတော့အပြစ်ကင်းတဲ့ဘဟုတုဒဟုတ်ကလားတုဒပြီးတော့ဝီရိယပါတော့ပညာ အဲ့ဒီသူတော်ကောင်းဥစ္စာ ခုနှစ်ဖြာ တခါတည်းအရိယဥစ္စာခုနှစ်ဖြာနဲ့မှားတတ်တယ်မြတ်စွာဘုရားလက်ထက်ကသုပ္ပဗုဒ္ဓဆိုတဲ့အနကြီးယောဂတဲ့တယောက်သူတော်ဘာလိုပဲမြတ်စွာဘုရားတရားဟောတော့သွားနာတယ်တရားနာတော့ သူစိတ်နဲ့တရားနဲ့ကသွားတိုးတော့တို့တော့တရားသဘောတွေသဘောပေါက်ပြီးသဘောကျသဘောကျတော့တရားနိုင်ရင်လိုက်ပြီးတရားရှုမှတ်တယ်မြတ်စွာဘုရားလည်းတရားဟောရင်တရားရှုမှတ်တာမပါပဲမဟုတ်ပရိသတ်ရဲ့စိတ်ဟာငြိမ်ပြီនិဝရဏတွေကင်းနေပြီနူးညံ့နေပြီတရားသိနိုင်တဲ့အခြေအနေရှိပြီလို့မြတ်စွာဘုရားသိတဲ့အခါကျတော့ မြတ်စွာဘုရားကသာမုတ်ကံတိကဒေသနာဟောတယ်သာမုတ်ကံတိကဒေသနာဆိုတာကိုယ်တိုင်သိထားလို့ကိုရထားတဲ့တရားအဲ့ဒီတရားကိုဟောတာသာမုတ်ကံတိကဒေသနာသူများစီကနာကြားထားလို့ရတာမဟုတ်ကိုယ်တိုင်သိထားလို့ကိုရထားတဲ့တရားအဲ့ဒီတရားကဘယ်တရားလဲဆိုသစ္စာ၄ပါး အဲဒီသစ္စာ၄ပါးဟာမြတ်စွာဘုရားကိုယ်တိုင်ကျင့်လို့ကိုယ်တိုင်ထိုးထွင်းသိထားတာဒါကြောင့်အဲဒီသစ္စာ၄ပါးကိုသာမုတ်ကန္တိကဒေသနာခေါ်တယ်အဲ့ဒီသစ္စာ၄ပါးဟောတဲ့အခါကျတော့ဒုက္ခသစ္စာဟောရတယ်သမုဒယသစ္စာនិရောဓသစ္စာဟောရတယ်ဒုက္ခသစ္စာဆိုတာဆင်းရဲအမှန်ပဲရုပ်ရောနာမ်ရောတလောကလုံးသမုဒယသစ္စာဆိုတာအဲ့ဒီဆင်းရဲဟာသမုဒယကြောင့်ဖြစ်နေတာပဲ လူချင်းတတ်မဲ့နှစ်သက်တဲ့တွေ့တာတဲ့တဏှာကြောင့်ဖြစ်တာပဲအဲ့ဒီလူချင်းတာမရှိရင်မစင်ရဘူးတတ်မဲ့တာမရှိရင်မစင်ရဘူးချစ်ခင်တာနှစ်သက်တာတွေ့တာတာမရှိရင်မစင်ရဘူးလူချင်းနေရင်ဆင်းရဲတာပဲနှစ်သက်နေရင်ဆင်းရဲတာပဲတတ်မဲ့နေရင်ဆင်းရဲတာပဲတွေ့တာနေရင်ဆင်းရဲတာပဲဒါကြောင့်လူမေလူချင်းတတ်မဲ့နှစ်သက်တွေ့တာမှုတဏှာဟာ သမှုရိယသစ္စာဆင်းရဲဖြစ်ခြင်းရဲ့အကြောင်းပဲ ဒါဖြင့်ဆင်းရဲကြောက်တဲ့လူဟာဆင်းရဲပျောက်ပြီးချမ်းသာရောက်ခြင်းဘာလို့ရမလဲဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းကိုပဲဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းကဘာလို့လဲသမုဒိယတစ္ဆာတဏှာလိုခြင်းတတ်မဲ့နှစ်သက်တွေ့တာမှုမလိုခြင်းအောင်လို့မတတ်မဲ့အောင်လို့မနှစ်သက်အောင်လို့မချစ်အောင်လို့မတွေ့တာအောင်လို့ဒါပြောရမဟုတ်လား အဲ့လိုလုပ်ပြီးဆိုလို့ရှိရင်တော့လူကျင်နှစ်ပြက်ချစ်ခင်တမ်းမဲ့မှုချစ်ခင်တွေ့တာမှုငြိမ့်သွားပြီဆိုရင်တော့ဆင်းရဲအဲ့ဒီဆင်းရဲငြိမ့်တာကိုနိဗ္ဗာန်လို့ခေါ်တယ်နေရောဓသစ္စာဆင်းရဲချုပ်ငြိမ့်ခြင်းအမှန်အဲ့ဒါနိဗ္ဗာန်နေရောဓသစ္စာပေါ့အခုတန်းဆိုတော့သစ္စာပဲနှစ်ပါးဖြစ်သွားတော့ ဘာပါတော့အဲ့တော့အဲ့ဒါလို့ဆင်းရဲမရှိဖို့ဆင်းရဲငြိမ်းမှုအတွက်ဆင်းရဲရဲ့အကြောင်းဖြစ်တဲ့တဏှာသမှုရိယတစ္ဆာလိုခြင်းတတ်မဲ့နှစ်သက်တွေ့တာစိတ်တွေကုံအောင်ပျောက်အောင်ပယ်ရှားရမယ်ဆိုတော့ ပယ်ရှားနိုင်ရင်ပယ်ရှားတဲ့နီလန်မရှိဘူးလားမရှိပါဘူးအဲဒါဖြင့်အဲ့ဒီပယ်ရှားတဲ့နီလန်လုံးတဲ့အဲ့ဒီပယ်ရှားတဲ့နီလန်လောက်ပြီဆိုလို့ရှိရင်တော့ဒီသမုဒိယသစ္စာပယ်လိုက်တဲ့အတွက်အကျိုးဒုက္ခသစ္စာဆင်းရဲမဖြစ်တော့ဘဲနဲ့ဆင်းရဲချုပ်ငြိမ်းရာနိဗ္ဗာန်ကိုရောက်မယ်ဒါကြောင့်ပယ်နိုင်တဲ့နီလန်ကိုမဂ္ဂသစ္စာခေါ်တယ် မက်ကဆိုတာအကျဉ်းလန်းဘယ်ကိုရောက်စေတဲ့အကျဉ်းလန်းလဲဆင်းရဲငြိမ်းရာနိဗ္ဗာန်သို့ရောက်စေတဲ့အကျဉ်းလန်းဘာကြောင့်ရောက်မလဲသမှုရိယကိုပယ်နိုင်လို့ဟုတ်တယ်မဟုတ်လားအဲ့တော့မက္ကသစ္စာနီလန်းဆိုတော့နီလန်းဆိုတော့အဲ့ဒီနီလန်းကျင့်တဲ့ကျင့်မုံကျင့်နီးမပါရဘူးလားမပါပါဘူးအဲကျင့်မုံကျင့်နီးပါရတယ် ကျင့်မုံကျင့်ဤပါလို့ကျင့်မုံကျင့်ဤဟောပြီဆိုတဲ့အခါကျတော့တတိပဋ္ဌာန်ပါမလားဘူးလားပမာတတိကစာရမဟုတ်လားဒီတော့အဲ့ဒီသုပ္ပဗုဒ္ဓအနကြီးယောဂသေးကဒီတရားနာရတော့သဘောကျသဘောကျတော့အကျင့်နီလန်းကိုမိတ်ကြတဲ့အခါကျသူရဲ့သဘောပေါက်ပြီးတရားနာရင်လိုက်ပြီးရှုမှတ်တယ် လိုက်ပြီးရှုမှတ်တော့တရားဆုံးတော့သူလဲသောတာပတိမေညာဖူညာရဘာကြောင့်ဒီလောက်မြန်မြန်ရတာလဲလို့ဆိုတော့ရှေးရှေးဘဝတွေကဝိပဿနာအကျင့်တွေသူအာထုတ်ခဲ့ပြီးတော့ဝိပဿနာတတိသမารိဝိပဿနာဉာဏ်တွေသူတဏ္ဏမှာစုမိခဲ့လို့အခုကြတော့အထွတ်အထိပ်ထီအောင်စုမိတော့ ဝိပဿနာဉာဏ်ကနေပြီးမဲ့ဉာဏ်ပွင့်လာပေါက်လာဖူဉာဏ်ပွင့်လာပေါက်လာဒီလိုမဟုတ်လားအခုမှနာအခုရပြီးအခုအခုနာတာနဲ့ပဲအခုချက်ချင်းရတာဟုတ်လားမဟုတ်ပါဘူးဗျာမဟုတ်ဘူးအဲ့ဒီသောတာပတိမဉ္ဇဏ်ဘုညာယသောတာပန်ဖြစ်သွားတဲ့ခါကျသူ့ကိုယ်သူသိတယ်ဒါနဲ့ပြန်သွားရောပြန်သွားတော့ တရားကမနေနိုင်ဘူးတဲ့ဒီပုဂ္ဂိုလ်တကယ်တရားသိသလားမသိဘူးလားစုံစမ်းအောင်မှပဲဆိုပြီးတော့သူအပြန်လမ်းမှာတရားဟဲ့လူစင်းရဲ့နုနာတဲ့မင်းဖျားမယုံဘူးလို့ပြောတရားမယုံဘူးလို့ပြောသံဃာမယုံဘူးလို့ပြောအဲ့ဒါလို့ပြောရင် မဲအနကြီးယောဂါတွေလည်းပျောက်စေရမယ်မဲအိမ်မှာလည်းပဲရွှေငွေကြောက်တံပရမယယရနာတွေနဲ့ပြည့်စေရမယ်။အဲပြောလို့ဆိုတော့တရားမှန်သိတယ်။ဟိုကလည်းတရားလည်းသူကကိုရင်ပြပြောတာပါ။သူစကားလေးလေးနဲ့နဲ့နာယူအောင်လို့အဲတော့သုဘဗုဒ္ဓကလက်ဖြောက်တီးတဲ့ပြီးတော့ တဲဒီတရားရုပ်ငါနဲ့နည်းနည်းစကားပြောဖို့မတန်ဘူးသွားလို့ဆိုတယ်အေးအဲ့လိုလာပြောတဲ့လူကိုသောတာပန်ကလက်ခံနိုင်မှာမလားမခံနိုင်ဘူးအဲ့ဒါကြောင့်မလို့တရားကိုငေါ့လွတ်တာဒီလူဟာအဲ့ဒါအနကြီးယောဂတွေကငေါ့လွတ်တာတရားနင်ကငါဆင်းရဲတယ်လို့ထင်သလားတဲ့ ငါဟာလူချမ်းသာတဲ့ငါလူချမ်းသာတဲ့ငါမှာယရနာ9ပါးရှိတယ်တဲ့သဒ္ဓါဒနံသီလဒနံဟိရိဥတ္တပိယံဒနံသုဒ္ဓဒနင်္စသာဂောစပညာဝေတတ္တမန္တနံငါအဲ့ဒီယရနာ9ပါးရှိတယ်တဲ့သတ္တာယုံကြည်မှုငါရှိတယ် သီလကိုခြင်းသီလရှိတဲ့ဟိရိရှိတဲ့ဩတ္တပရှိတဲ့စာကရှိတဲ့ဘဟုတုတ္တရှိတဲ့စာကရှိတဲ့ပညာရှိတဲ့အဲ့ဒါငါယရဏ9ပါးပဲငါလောက်ချမ်းသာတဲ့လူမရှိဘူးအဲ့တော့သင်ငါကိုစောင့်မဖို့မလိုဘူးပေါ့မဟုတ်ဘူးလားမကြောင်လဲဆိုတော့ ငါလူချမ်းသာမို့သူဘာတွေချမ်းသာလဲယရနာခုနှစ်ပါးချမ်းသာတယ်တဒါဒနံသီလဒနံဟိရိဥတ္တပိယံဒနံသုဒ္ဓဒနေစသာကိုစပညာဝေတတ္တမန္တနံယတဧတေဒနာအတ္ထိ ယတဧတေတနာအဋ္ဌိအာမောကံတတဇီဝိတံအတ္တလိဒောတိတံအာဟုအဲယတအခြင်းပုဂ္ဂိုလ်အားဧတေတနာဤဥစ္စာခုနှစ်ပါးတို့သည်တန်တိရှိကုန်၏ဒံထိုအဲ့ဒီဥစ္စာခုနှစ်ပါးနဲ့ပြုံစုံသောပြည့်စုံသောသူကို အတလိတ်တော်တိမဆင်းရဲသူ ချမ်းသာသူဟူ၍အာဟုပညာရှိတို့ဆိုကြကုန်၏တဲ့အဲ့ဒီဥစ္စာခုနှစ်ပါးရှိတဲ့လူဟာလူစင်းရဲမဟုတ်ဘူးလူချမ်းသာလူပညာရှိတွေဆိုကြတယ်တဲ့အာမောကံတတ္တဇီဝိတံတတ္တထုပုဂ္ဂိုလ်ဤဇီဝိတံအသက်ရှင်နေရခြင်းသည်အာမောကံအသုံးကျလှပေ၏အချီးနှီးမဟုတ်ဘူးတဲ့အသက်ရှင်နေရတာအဖိုးတန်တဲ့အသက်ရှင်တာပဲတဲ့ သူကပြောလိုက်တာအဲ့ဒါအရိယဥစ္စာ9ပါးဆိုတာအဲ့ဒါပြောတာသူကအရိယာဖြစ်လာတာမဟုတ်လားအရိယာဖြစ်လာတော့သူရှိတဲ့ဥစ္စာသူပြောတာပေါ့သတ္တာသီလသုတ္တာသာဂဗဟုတ္တဝီရိယပညာ သုဒ္ဓဒနေသသာဝသပညာဝေသတ္တမန္တနာအဲဒီသတ္တာဒနံသီလဒနံဟိရိဥဒ္ဒပိယံဒနံသုဒ္ဓဒနေသသာဝသပညာဝေသတ္တမန္တနာဝိရိယမပါဘူးသတ္တာသီလသုဒ္ဓသာကဘဟုတုဒ္ဓပညာတတ္တာ tenang tila tenang hiri tenang utapian tenang tudak boho tudak saga binya hobila tada tila hiri utapa saga binya သုတကဘောသုတစာကပညာတတ္တာကယုံကြည်မှုဟုတ်ကဲ့လားတတ္တာသီလကကိုနှုတ်နှစ်ပါးစောင့်စည်းထိမ့်သိမ့်မှုဟိရိကမကောင်းမှုပြုလို့ရမှရှက်မှုဩတ္တပကမကောင်းမှုပြုလို့ရမှကြောက်လန့်မှုသုတ္တကအပြစ်ကင်းသောအကြာမြင်ဘဟုတုတ္တ စာကစွန့်ကြဲပေကံလှူဒန်းခြင်းပြီးတော့ပညာသူကလည်းအကြောင်းကျိုးအကောင်းဆုံးကိုခွဲခြားသိမြင်တဲ့အသည့်လိမ်မှာပညာကစပြီးဝိပဿနာပညာမဲ့ဖို့ပညာဒါပေမဲ့ဒီနေရာကျတော့မဲ့ဖို့ပညာကပဓာနာပေါ့အရိယာဥစ္စာဟုတ်တယ်မဟုတ်လား အရိယာဆိုတာမဲ့ပညာဖို့ပညာရလို့အရိယာဖြစ်တာမဟုတ်လားအဲမဲ့ဖို့ပညာပရဏာ gain အရိယာဥစ္စာခုနှစ်ဖြာဆိုသည်မှာဆိုတတ္တပညာတို့ဖြစ်ပါသည် ရိယဥစ္စာထဲမှာတတိနဲ့ဝီရိယပါရဲ့လားမပါရင်တတိနဲ့ဝီရိယဟာအရိယဥစ္စာမဟုတ်ဘူးဟမ်ဝီရိယနဲ့တတိမှမပါရင်အရိယာဖြစ်ပါမလားဟဲ့အရိယာဖြစ်နေပြီဆိုတော့ အမတန်ကြီးမားတဲ့တတိအမတန်ကြီးမားတဲ့ဝီရိယရှိလို့သာဆိုတာမသေးကြဘူးလားမသေးပါဘူးဗျာအဲ့တော့ပြောနေစရာလူသေးလားမလိုပါဘူးဗျာဟုတ်ကဲ့လားမှန်ပါဘူးဗျာတခါသူတော်ကောင်းဥစ္စာကြတော့စာကပါသေးလားမှန်ပါဘူးဗျာဟမ် စာကအနေနဲ့တီးခြားတော့မပါတတ္တာထဲမှာပါဝင်ပြီးဖြစ်သွားပြီဒီလိုမဟုတ်လားမှန်ပါဗျာသီလရောပါလားမှန်ပါဘူးပါသွားပြီမဟုတ်ဘူးလားမှန်ပါဗျာအဲ့ဒီနှစ်ခုရောတာထွေးတတ်တယ်နော်တချို့အဲ့ဒီအရိယဥစ္စာကိုပဲသူတော်ကောင်းဥစ္စာလို့ပြောပြောနေကြတယ် အခုတော့ကွဲကွဲပြားပြားခွဲခွဲခြားခြားသိပြီလားသိပါပြီဗျာဘရောမေ့မလဲသိပါပြီဗျာ gain ပါပြီအဲ့ဒါဒီနေ့အာယုံကနေစညနေအဖြိုမကန်တဲ့တကွအထွေတွေလှူဒန်းတဲ့ပုံကိုယ်တွေအဲ့ဒီပုံကိုယ်တွေမှာဘာအခြေခံရှိလို့လဲ အဲတတ္တာအခြေခံရှိပြီဆိုတော့သူတို့ဒါနလည်းပြုမယ်သီလလည်းစောင့်တည်မယ်ဘာဝနာလည်းပွားများအထုတ်မယ်ဝေယဝိဇ္ဇလည်းဆောင်မယ်သူတော်ကောင်းတရားလည်းနာကြားမယ်သူတော်ကောင်းတရားလည်းဟောကြားမယ်အဲ့ဒါလို့ဆိုလို့ရှိရင်ဒိဋ္ဌိစုကမ္မအယူဝါဒဖြောက်မှန်တဲ့ဖြောက်မှန်ရောဟုတ်တယ်မဟုတ်လား ဒါအဲ့ဒါဟာသူတော်ကောင်းတရားတွေမိမိတို့သဏ္ဍာန်မှာ ပြည်စုံနေတယ်ဆိုတာနားလေသဘောပေါက်လို့နားလေသဘောပေါက်ပြီဆိုလို့ရှိရင်တော့ဝမ်းသာစရာလားဝမ်းနည်းစရာငါဘဝအရာတော်လေးစွာမဟုတ်လားမှန်ပါဗျာဒါဝမ်းသာရမှာအဲ့ဒါပြောတာ ဘဝပေါင်းစုတောင်းအထုတွင် ကောင်းပြူကောင်းပြော ကောင်းသဘောနှင့်ကောင်းသောနှလုံးတစ်ဖြောင်းသုံး၍သလုံးစင်ဖြူထိုသည့်သူကငါမှုကောင်းမှုအစုစုကိုဆစ်ပြူခဲ့မိရတော်ပြီဟုအဲ့ဒါလေးပြောတာငါမှုကောင်းမှုအစုစုကိုဆစ်ပြူခဲ့မိရတော်ပြီဟု ငါအရတော်တယ်ကောင်းမှုကုသိုလ်တွေပဲငါပြုခဲ့မိတယ်ဒါကြောင့်အရတော်တယ်သူလာဘဝတ္တအဲ့ဒါလိုပြန်ပြီးတော့ကိုယ့်ကိုယ်ကိုဆင်ញင်မိတော့ဝမ်းသာတယ်ငါမူကောင်းမှုအစူစူကိုဆစ်ပြုခဲ့မိရတော်ပြီဟုမိမိပြုမူသန့်စင်ဖြူ၍ ပြည့်မြူမနှောဤသဘောကိုတွေးတော်မိတိုင်းပီတိလှိုင်းဖြင့်ရှက်တိုင်းရေလီချမ်းမြေကြည်၍ဤသည်ဘဝနှောင်ဘဝနှင့်ဘဝဆက်ဆက်တန်သာဆက်တွင်စိတ်လက်ကြည်သာယုတ်လန်းဖြာ၍ချမ်းသာကောင်းကျိုးဒီတိုးသို့ဖွံ့ဖြိုးကြည်ကျဲ ဝင်လန်းကြွယ်သည်ထဲဝေနတ္ထသံဗုဒ္ဓိအဲ့ဒါသူတော်ကောင်းတရားလက်ကင်ထားပြီဆိုလို့ရှိရင် ကောင်းတာတွေပြော ကောင်းတာတွေလို့ကောင်းတာတွေပဲကြံတွေးတော့ဒီအတိုင်းပဲဖြစ်ရမယ်ဟုတ်တယ်မဟုတ်လားဒါနလည်းပြုနိုင်မယ်သီလလည်းစောင့်စီနိုင်မယ်ဘာဝနာလည်းပွားများနိုင်မယ်ဝေယဝစ္စလည်းဆောင်ရွက်နိုင်မယ်မေတ္တာလည်းပွားနိုင်မယ်စိတ်ကောင်းနှလုံးကောင်းလည်း